အခန်းကြီး34အငယ်1မှ30တဖန်သာရဖျား၏နှုတ်ကပတ်တော်သည်ငါစီတို့ရောက်လာ၍အချင်းလူသားတင်းဒီဣဒရေလအမျိုးတိုးဒိန်တို့တစ်ဖက်၌ပရောဖက်ပြု၍ဟောပြောလျက်တိုးဒိန်တို့အားအရှင်သာရဖျား မိန်တော်မူသော စကားကိုဆင့်ဆိုရမည်မှာကိုကိုသာကျွေးမွေးသောဣဒရေလအမျိုးတိုးဒိန်တို့သည်အမင်္ဂလာရှိကြ၏ တိုးဒိန်တို့သည်တိုးလုကိုမကျွေးမွေးရသလောတင်တို့သည်တိုးလုကိုစားကြ၏တိုးမွေးကိုဝတ်ကြ၏ဆူဖြိုးသောတိုးတို့ကိုလည်းတတ်ကြ၏တို့ရတွင်တိုးတို့ကိုမကျွေးမွေးပါတကားအာနေသောတိုးတို့ကိုမမဆကြနာသောတိုးကိုဆေးမကုကြအယိုးချိုးသောတိုးကို အဝတ်နှင့်မစည်းကြသူတပန်းတင်သောတိုးကိုလိုက်၍မဆောင်ခဲ့ကြပျောက်သောတိုးကိုမရှာကြ အနိုင်ထက်ပြု၍ကြမ်းတမ်းစွာစီရင်ကြပြီ။ထိန်းသောသူမရှိသောကြောင့်၊သိုးတို့သည်ကွဲပြားကြ၏။ကွဲပြားလျက်နေသောအခါ၊ခပ်သိမ်းသောတောသားရဲစားစရာဖြစ်ကြ၏။ငါ့သိုးတို့သည်တောင်များ၊မြင့်သောကုန်းများအပေါ်မှာလဲ၍၊မြေတပြင် လုံးတွင် အရပ်ရပ်သို့ကွဲပြားပြန့်လွင့်လျက်နေ၍၊အဘယ်သူမျှမလိုက်မရှာကြ။သို့ဖြစ်၍၊အချင်းသိုးထိန်းတို့၊ထာဝရဘုရား၏အမိန့်တော်ကို နားထောင်ကြလော့ အရှင်သာရဘုရားမိန်တော်မူသည်ကားငါအသက်ရှင်သည့်အတိုင်းတိုးတိမ်မရှိအဘယ်တိုးတိမ်မျှငါတိုးတို့ကိုမရှာတိုးတိမ်တို့သည်ငါတိုးတို့ကိုမကြွေးမွေးကိုကိုသာကြွေးမွေးသဖြင့်ငါတိုးတို့သည်လူယူရာခတ်သိမ်းသောတောသားရဲ့စားเสียဖြစ်သောကြောင့်အချင်းတိုးတိမ်တို့ဒါဝရဘုရား၏အမိန်တော်ကို နားထောင်ကြလော့အရှင်သာရဘုရားမိန်တော်မူသည်ကားငါသည်တိုးတိမ်တို့တစ်ဖက်၌နေ၏ ငါတိုးများကိုသူတို့၌ငါတောင်း၍တိုးရင်းအရာကိုနှုတ်မိတိုးရင်းတို့သည်နောက်တဖန်ကိုကိုမချွေးမွေးရကြငါတိုးများကိုသူတို့ပါဇက်မှငါနှုတ်၍နောက်တဖန်မကိုက်မစားရကြအငယ်7မှ19အရှင်သာရဖျားမိန်တော်မူသည်ကားငါသည်ကိုယ်တိုင်လက်၍ငါတိုးတို့ကိုရှာမိကွဲပြားလက်ရှိသောမိမိတိုးတို့တွင် တိုးရင်းရောက်သောအခါကြိုးစား၍ရှာတကဲ့သို့ငါသည်လည်းငါတိုးတို့ကိုကြိုးစား၍ရှာမည်မိုးအုံ၍မိုက်သောနေ၌သူတို့ကွဲပြားသောအရရတ်တို့ကငါနှုတ်ဆောင်မည်အတိုင်းတိုင်းအပြည်ပြည်တို့ကခေါ်ခဲ့၍စုဝေးစေပြီလင်သူတို့နေရင်းပြည်သို့ပို့ဆောင်၏ဤဒေလတောင်တို့အပေါ်မြစ်တို့အနားအဆရှိသော နေစရာအရရတို့၌ကျွေးမွေးမည်ကောင်းသောချက်စားရာအရ၌ကျွေးမွေးမည်မြင့်သောဣဒရေလတောင်တို့အပေါ်မှာသူတို့ခြံရှိလိမ့်မည်သူတို့သည်ဣဒရေလတောင်တို့အပေါ်မှာကောင်းသောခြံ၌အိပ်၍ကျွေဝသောချက်စားရာ၌ချက်စားရကြလိမ့်မည်ငါသည်ငါတိုးများကိုကျွေးမွေးမည်အိယာကိုလည်းငါပေးမည်ပျောက်သောတိုးကိုငါရှာမည် သူတပားနှင်သောသိုးကိုလိုက်၍ဆောင်ခဲ့မည်အယိုးချိုးသောသိုးကို အဝတ်နှင့်စီးမည်အာနေသောသိုးကိုမဆမည်စူဖြိုး၍အာရှိသောသိုးကိုကတရားအတိုင်းကျွေးမွေး၍ကွက်မြက်မည်ဟုအရှင်သာရဘုရားမိန်တော်မူ၏အရှင်သာရဘုရားမိန်တော်မူသည်ကားအိုငါတို့တို့တရိษံမျိုးမျိုးတို့ကို၎င်းတိုးဒီနှင့်စိတ်ထီးတို့ကို၎င်းငါပိုင်းခြားမည် တင်တို့သည်ကောင်းသောကျက်စားရာအရ၌စားသည်သာမကကြံသောမြက်ပင်ကိုနင်းသောအမှုသည်တာမညံအမှုဖြစ်သည်ဟုထင်မှတ်ကြသလိုကြည်သောရေကိုတောက်သည်သာမကကြံသောရေကိုခြေနှင့်နှုတ်စေသောအမှုသည်တာမညံအမှုဖြစ်သည်ဟုထင်မှတ်ကြသလိုတင်တို့နင်းသောမြက်ပင်ကို၎င်းခြေနှင့်နှုတ်စေသောရေကို၎င်းငါတို့တို့သည်စားတော့ရကြမည်လော အငယ်20မှ31တို့ဖြစ်၍ထိုသူတို့အားအရှင်သာရဘုရားမိန်တော်မူသည်ကားဆူဖြိုးသောတရိษံတို့နှင့်ပိန်ကြုံသောတရိษံတို့ကိုငါသည်ကိုယ်တိုင်ပိုင်းခြားမည်တင်တို့သည် အာနေသောသူတို့ကိုအရရက်တို့ကွဲပြားစေခြင်းဟာနံပါးနှင့်၎င်းပခုံးနှင့်၎င်းတိုး၍ဂျိုနှင့်ခွေသောကြောင့်ငါသည်ငါသူတို့ကိုကယ်တင်သဖြင့် သူတို့သည်နောက်တဖန်လုယူရာမဖြစ်ရကြတရိษံအမျိုးမျိုးတို့ကိုလည်းအပိုင်းချမည်တိုးတိန်တူကိုလည်းငါခန့်ထား၍သူသည်ကျွေးမွေးလိမ့်မည်ငါ၏ကျွန်ဒါဝိဒ်သည်သူတို့ကိုကျွေးမွေး၍တိုးတိန်လောက်ရလိမ့်မည်ငါသာရဘုရားသည်သူတို့၏ဘုရားသခင်ဖြစ်မည်ငါ၏ကျွန်ဒါဝိဒ်သည်လည်းသူတို့၏မင်းဖြစ်ရလိမ့်မည်ငါသာရဘုရားပြောပြီး သူတို့နှင့်ညီတက်ချင်းပရိညင်ကိုငါဖွဲ့၍သို့သောသားရဲတို့ကိုထိုပြည်၌ပယ်ဖြတ်မည်သူတို့သည် လွင်ပြင်၌ညီဝတ်စွာနေ၍တော၌အိပ်ပျော်ကြလိမ့်မည်သူတို့ကို၎င်းငါဤတောင်တော်ပတ်လည်၌ရှိသော အရရတို့ကို၎င်းငါကောင်းချီးပေး၍အချိန်တန်လျင်မိုးကိုရွာစေသဖြင့်ကောင်းကြီးမိုးရီကြရလိမ့်မည် တောသစ်ပင်သည်အသီးကိုသီးလိမ့်မည်မြေသည်လည်းအသီးအနှံကိုပေးလိမ့်မည်ပြည်သားတို့သည်ငြိမ်ဝပ်စွာ နေရကြလိမ့်မည်သူတို့ထမ်းသောတဘိုးကြိုးကိုငါဖြတ်၍အနိုင်ထက်စေခိုင်းသော သူတို့လက်မှကယ်နှုတ်သောအခါငါသည်ထာဝရဘုရားဖြစ်ကြောင်းကိုသိရကြလိမ့်မည်နောက်တဖန်တပန်းမျိုးသားတို့သည်မလူမယူရကြပြည်သားရဲတို့သည်လည်း ကပ်၍မစားရကြအဘယ်သူမျှမကြောက်စေဘဲသူတို့သည်ငြိမ်ဝတ်စွာနေရကြလိမ့်မည်အတရေရှိသောဥယင်ကိုလည်းသူတို့အဖို့ငါပြုစုမည်နောက်တဖန်ပြည်၌အစာဟာရခေါင်းပါ၍သူတို့သည်မွတ်သိပ်ခြင်းကိုမခံရကြတပန်းအမျိုးသားတို့၏ကဲ့ရဲ့ခြင်းကိုလည်းမခံရကြသူတို့၏ဘုရားသခင်ငါသာရဘုရားသည်သူတို့နှင့်အတူရှိကြောင်းကို၎င်းဣဒရေလအမျိုးသားဒီဟုသော သူတို့သည်ငါ၏လူဖြစ်ကြောင်းကို၎င်းသိရကြလိမ့်မည်ဟုအရှင်သာရဘုရားမိန်တော်မူ၏ငါ၏ကျဆာရာအရ၌ရှိသောငါတို့တို့တင်တို့သည် လူဖြစ်ကြ၏ငါသည်လည်းတင်တို့၏ဘုရားသခင်ဖြစ်သည်ဟု အရှင်သာရဘုရားမိန်တော်မူ၏